မနေ့ကဒါနနဲ့စပ်ပြီးတော့နောက်ဆုံးသုံးအုပ်စုမှာပဏိတဒါနအကြောင်းပြောရနေပြီးတော့စကားအဆက်မတတ်သေးပဲနဲ့တဏှာကြီးကြည့်တော့တယ်ဘလို့ဆက်လျက်ပါတယ်ဘုရားတော်များမှာတော့ဘုရားရှင်ကလူမျိုးကြီးအတွက် ဆန္ဒဆင်းရဲကတောင်းရောက်ရေးအတွက်သုံးနာတရားကြီးစစ်စစ်မပြတ်ဆက်ဆက်ပြီးတော့ဖြစ်နေတဲ့မလွတ်မလွတ်နိုင်တော့အောင်အနှောင့်အယှက်တတိယအနှောင့်အယှက်ရဲ့တောင်းရောက်ရေးအတွက်တကူတော့ရုန်းကန်သွားတာမဟုတ်ဘူးတကူတော့ရုန်းကန်တာကတော့ဆိုတော့ စိတ်ကဏ္ဍကတော့တိတ်ပြီးအည်သွေးမကောင်းဘူးအလုံးတ attva တွေအတွက်သန္တရအနှောင်ဖွဲ့ရပါလေလုံရောက်ဖို့ရာဒါနကုသိုလ်ကြီးပြုလုပ်တာပါရမီဒါဒါနလေးပြောတော့ပါတယ်လောကမှာလည်းပဲရွေးချက်ကောင်းကောင်းနဲ့ဗောလေချက်ချင်းကြီးအရင်ဆက်ရှိရဲ့ င်းတွေဖွဲ့စည်းပြီးတော့ဒီလေးရေလေးစင်လေးဒီလိုမျိုးကျုံတဲ့ပုဂ္ဂိုလ်တွေအတွက်သူတို့ကတော့တဲ့အကူအညီပေးတော့ဒီပုဂ္ဂိုလ်ရဲ့တန်စာမခွဲဘူးဒါဟာအများချမ်းသာရေးအတွက်တော်တော်ကြုံနေရတဲ့ဆင်းရဲအချက်တွေတွေကပေါ့လေ နောက်ဘွားကြီးကလုံရောက်ရေးအတွက်ဆောင်ရွက်ကြတာတွေပေါ့ပြီးတော့ဒီပါကကလေးတွေအတွက်ဒီဟာတွေဆောက်ပြတာရောတဲ့အကူအညီတွေပြတာဒါတွေလည်းအများဆန္ဒရေးအတွက်ပါလောကီဘက်ကအဲ့ဒါကြီးရှိပါတယ်ကိုယ်ကအနစ်နာခံပြီးတော့ နူနာယောဂါတွေစသည်ပေါ့အဲဒီတွေသွားပြီးတော့မယုံမရှာဆောင်ရပြရတယ်ပေါ့။ညာကြီးပါပဲဒါတွေကတော့အဲဒါတွေကလောကီယောဂအများတကာကိုယ်ဒုက္ခစိတ်ဒုက္ခတွေကလုံးရောက်ပြအောင်ကြောက်ပါလိမ့်။ကိုယ်ရုံးမဖက်ခဲမဖက်ခဲနဲ့တူပြီးဆောင်ကြတာအတင်းဖွင့်နေဆောင်ကြတာရှိပါလိမ့်မယ်။ ပစ္စည်းလက်ပပိုးတာလိုအားပေးတာပေါ့လေဒါလည်းပါရမီတာဒါနတွေလို့ဆိုရမှာပါပဲဘုန်းကြီးတို့ဘုရားသာသနာနယ်ပယ်ထဲမှာတော့သတိဉာဏ်ကြီးတွေကျပြီးတော့ဘုရားသာပေကိုဖို့ချတာကိုလို့ဆိုကြသုံးပါလို့အပြစ်လာစားကြပြီးတော့တဏှာချင်းချင်းဒီတော့ထိုင်တော့လူပြီးတော့ ယဟန်ပိသအောင်လူလူစိတ်သက်အောင်ယဟန်လူစိတ်သက်အောင်လူအသိတွေယဟန်တိတွေဖြစ်အောင်ဆိုပြီးတော့စာသင်လိုက်ကြီးတွေထီထောင်ရတော့အဲ့ဒါမှတူရတဲ့တိုင်းတူရတဲ့ဆောက်ဝေးထူကြတာပေါ့။ဆောင်းတင်ကဆောင်းစီပြီးရှိတယ်ဖမိုးတယ်။ဒီပုဂ္ဂိုလ်ရဲ့ကမဟုတ်ပါဘူး။လက်တွေ့ရှင်းလုံးရင်းမှာလည်းပဲဘုလိုတရားဌာနကြီးတီထောင်ပြီးတော့ပါလေ လိုအပ်တဲ့ဆွမ်းသင်္ကာကြောင့်ဒီရေးရွားတယ်ပပုရကိုရိုးမပါပဲပုံပုံပုရတာကိုရိုးကူတက်ငါးရည်လာဆိုရင်ဒီထောင်ကဘာမှမစားရင်ကံကြီးတွေရကြီးတွေကအများအတွက်သိလို့အပ်တာပဲဆိုတော့ဘွားချင်းကလုံးရောက်ရေးအတွက်သိလို့အပ်တာပဲဆိုတော့အဲ့ဒါလို့ဆိုရင်ပြီးတော့ ခုရတယ်အတိညာနဲ့ခုရတယ်ဒီရှိရရှိရတယ်ပြောတဲ့ဟာကြီးဒါကြီးဟာအများကသံတရားအနှောင်ဖက်မှာလွတ်ရောက်ရေးအတွက်ခုရရှိကြတဲ့သဘောကြီးပါပဲအဲဒါလည်းပဲပဏိတဒါနာလည်းပါပါရမီဒါနာလည်းထည့်ရမှာပါပဲ အဲ့ဒါမင်းရခြံသွားလို့ဒီနေ့အဲ့ဒါလေးဖြစ်ဆိုပြီးတော့ပြောပါမယ်လူဝေဝုတုအလိုက်ဒါနအမျိုးမျိုးရှိရမှာပြုလုပ်ရဒါနတွေဟာအရေးသေးရလားအရေးသေးအလယ်လားနဲ့အရေးသေးကောင်းဆုံးပါဒါပြည့်ဝခြင်းတူတူတော့အရေးသေးကောင်းဆုံးဒါနဖြစ်ဖို့အတွက် စိတ်ပဲအရေးကြီးတယ်ဆိုတာနားလည်ထားဖို့လိုပါတယ်ကြီးကြီးနားလည်ထားလို့ရှိရင်အဲ့ဒီဒါနမျိုးကိုဥစားပြီးအလေးကြီးတတ်ဖို့လည်းအရေးကြီးပါတယ်အဲ့ဒါလည်းဆိုလို့ရှိရင်ရိုးရိုးကမ္မစရတသမာဓိတိအပေါ်ပါပေါ့လေကမ္မတေတိယဟာပို့ပြီးတော့ကိုခိုင်မာတာတပါးလေ အခုရိုးရိုးဒါနကုသိုလ်ပြုတာပဲကာမကဗျာသမာဓိကြီးထွက်လာတဲ့သဘောပါပဲကာမကဗျာသမာဓိကြီးရှိတော့ကိုယ်ဘဝအတွက်ကိုယ်ဘဝလုံလောက်ရေးအတွက်ခရီးသွားဖို့ရပေါ်လေအရေးကြီးတဲ့ရင်တည်ဆောက်တယ်လို့ပါရိုးရိုးတူတော်တဲ့ခရီးလေးဆိုလို့ရှိရင် ကိုယ်သလုံးသားကိုအားကိုးပြီးတော့သွားရင်ဘာမှမကင်ပါလို့လည်းလို့ဝေးလာတဲ့ခီးရည်နိုင်ငံများစွာဝေးစနေကနဲ့နိုင်ငံဝေးပဲဝေးလာတဲ့ခီးရည်အသွားလာထက်တဲ့ခီးရည်ဆိုလို့ရှိရင်အဲ့ဒီခီးနဲ့တန်တဲ့စစ်တော်တဲ့အရင်ကိုအသုံးပြုပါပါတယ်ရင်ကောင်းရင်ကောင်းတယ်လို့ခီးသွားတဲ့ပုဂ္ဂိုလ်တွေဟာကိုယ်ပင်မဆင်းရဲမှုမရှိဘဲနဲ့တက်တော့တက်တာလေးနဲ့လူရဲ့ခီးရောက်နေတာ ပြီးတော့ကံအကြောင်းခံပြီးတော့ဘဝကြီးတဘဝပြီးတဘဝဘဝခီးတယ်ဟာကိုဒီသွားတဲ့ပုဂ္ဂိုလ်ကြီးဟာခရီးတစ်လျှောက်မှာတော့အမှန်ကောင်းတဲ့ရင်ပေါ့အမှန်ခိုင်ခံတဲ့ရင်အမှန်အကြည့်သေးကောင်းတဲ့ရင်ရှိဖို့လိုပါတယ်အဲ့ဒီရင်တွေကတော့ ဒါနရင်လည်းရှိတာပဲသူစရိတဓမ္မခေါ်တဲ့သီလရင်လည်းရှိတာပါပဲသမထရင်လည်းရှိတာပါဥပဒနာရင်လည်းရှိတာပါအရိယာမေကရင်လည်းရှိတာပါသမထနဲ့ဆက်ဆက်ပြီးတော့သမာပတိရေဆိုတာလည်းရှိပါတယ်။ကျန်တာများပါတော့အမျိုးမျိုးလူကြီးတွေခွဲထားပါတယ် သမာဓိဉာဏ်ဆိုတာလည်းရှိပါတယ်ဒီမှာအဲဒါလေးကိုဒီနေ့ဒီတင်ကောင်းကျိုးရကုသိုလ်တရားတွေဟာကုသိုလ်တရားတွေပွားရတာဟာကောင်းရာသုတိအစဘဝဆင်းရဲတဲ့လွံ့မြောက်ရာအေးချမ်းဖြစ်တဲ့နိဗ္ဗာန်ရှိတဲ့နေတဲ့ပုဂ္ဂိုလ်တွေတွားတဲ့ပုဂ္ဂိုလ်တွေဟာကုသိုလ်ကောင်းမှုတွေပြုနေရတာဟာယင်းနည်း တည်ဆောက်နေတာဒီလိုမှတ်ရမှာပါပဲဒီကိကောင်းကျိုးရကုသိုလ်တရားတွေထဲမှာဒါနကုသိုလ်ဟာပြုရတာအလွယ်ဆုံးအကျိုးရလည်းပဲသူကနည်းပါလေဘယ်တော့ပဲအကျိုးရနည်းပြီမယ်လို့ကိုချမ်းသာရင်မရှိရှိပဲနဲ့ဒီဘဝချမ်းသာရင်လည်း ဘဝဆင်းရဲမှလွတ်မြောက်ရေးဥတည်ပြီးတော့လူရဲ့ပဏိဒဒါနာမျိုးကတော့ဘောဂသံပတိဆိုတာစေရနာကပြည့်သွားတော့စေရနာကခက်သွားတော့ဘောဂသံပတိဆိုတာပေါ့စားသုံးပေါ်ရာကြီးပြည့်စုံချိုးရပါတယ်ခေတ္တကလည်းပြောလို့ရှိရင်စောင့်နေပြည်တယ်ပေါ့ပြည်တယ်ပေါ့ ဒါနကုသိုလ်ကုသိုလ်ကောင်းရင်ကောင်းတော့စောင့်နေပြည်တယ်လှုပ်ပါလဲပါလေးနဲ့စောင့်နေပြည်တယ်စောင့်နေပြည်တယ်တော့လူလောကအလယ်မှာမျက်နှာမငယ်ရဘူးပေါ့ဒီခုခွေခွေတွေလည်းကိုယ်တိုင်းရလည်းကိုယ်ပြေးနိုင်တယ်ဘုလိုဘာသာရေးသာသနာရေးမှာလည်းကိုယ်တိုင်းရလည်းကိုယ်ပြေးနိုင်တယ်ကိုယ်ကြည့်နိုင်တယ်ဆင်းရဲသားတွေ ဒုက္ခဒုက္ခိကပုဂ္ဂိုလ်တွေပေါ့လေဒါတွေလည်းပဲစိတ်ဓာတ်နဲ့အကူအညီပေးနိုင်တယ်ကိုယ်တည်းပြည့်စုံပြီးတော့သူတစ်ပါးကိုလည်းပဲကိုယ်အတိုင်းတန်တဲ့ကိုယ်ကူညီပေးနိုင်တယ်ဆိုလို့ရှိရင်လောကလူအလယ်မှာမျက်နှာမမြင်ပါဘူးဘောဂသမတိအကျိုးရပါတယ်ဗျာကာနာကဘောဂသမတိအကျိုးကိုပြနိုင်တော့အောင်လို့သူက ကိုယ်အလိုရှိတဲ့အရာတွေကိုကလေရရောက်ကြောင်ဖြစ်တာမလို့သူ့ကိုယာနာလို့ခေါ်ပါတယ်။ယာနာဆိုတာသွားရောက်ကြောင်ဖြစ်ဖို့ရုံးဖို့ဖြစ်ဖို့ရင်းကြောင်ဘုရားသံဃာဖြစ်ရေးမှာဒါနအရေးပါပါလား။သို့သောအဲ့ဒီဒါနကတော့အစွန်းလိုက်တဲ့လောဘဒေါသမောဟတွေပေါ့။အဲ့ဒါကြီး ကင်းတဲ့နေရာကင်းအောင်လူသားလူရှိရင်ဒါနပြုတဲ့အခိုက်အတန့်မှာပဲဆုံးရတဲ့လောဘဒေါသမောဟကြီးကအားကြီးသွားတော့ဒီလလမ်းကြောင်းပွင့်ထွက်သွားတယ်ဒီအကြည့်ရောက်တယ်ဆိုတာဒီစိတ်ကြီးအားကြီးကျိုးလွန်တယ်ဆိုတာ လောဘဆိုင်ရာရှိလွန်တာတွေကတော့ကိုချမ်းသာခြင်းနဲ့ကိုယ်သူချမ်းသာခြင်းနဲ့တကူကောင်းလူကောင်းတာစိတ်ရတဲ့ပုံစံမှာရှိလွန်တာသူများရှိတဲ့တတ်တတ်တယ်လို့သူများရှိတဲ့ရှင်းရအောင်လုပ်တယ်တတ်တတ်တယ်ဆိုတာလည်းအဆုံးရောက်တဲ့မုန်းတိတဲ့ဒေါသရစ်တဲ့ဒေါသကအရင်ခံတာဒါတွေမသိနိုင်လို့ဖြစ်ရတာုသိုလ်မှမသိအကုသိုလ်မှမသိအကြည့်ရှိမှမသိအကျင့်လည်းမှမသိ အဲ့ဒါဒီမသိပဲနဲ့မိုက်မိုက်ကန်းကန်းပေါ့လေအယံလူချင်းအကျင့်စိုးတွေပေါ့လေအဲ့ဒါကြီးကျွလွန်တာဒါလည်းအဆုံးရောက်တဲ့မောဟတွေပေါ့လေအဲ့ဒါကြီးရောက်ချာအဲ့ဒါကြီးအလိုလိုက်တော့ဒိသက်မှုကြီးဖြစ်တော့တာပါပဲဒီဒါနကုသိုလ်ပြုခြင်းကာလကအဲ့ဒီအဆုံးရောက်တဲ့လောဘဒေါသမောဟတွေသိတဲ့လူကကျင်းနေတော့သူ့အလိုလိုက်ဖို့အခွင့်အလမ်းမရှိဘူး ခွင်းလန်းနေပိတ်သွားတယ်ဒီကောင်းတဲ့ကိုယ်လုံးစိတ်ဓာတ်အပြုအမူတွေဖြစ်ဖို့ရာအတွက်သူစိတ္တလမ်းကြောင်းကြီးပေါ့လေဒီလလမ်းကြောင်းကြီးဒါလည်းပွင့်ထွက်သွားတာပွင့်တဲ့လမ်းကြောင်းကြီးပဲရှောက်လိုက်တော့လို့ရှိရင်ကိုယ့်ကိုယ်ကလည်းမှားရအောင်ထိချုပ်ပြီးသားဖြစ်သွားတယ်ကောင်းတဲ့အလေးထားလေးရတယ် ကိုကိုကိုလည်းအောင်ထိတ်ထုတ်ခြင်းအားဖြင့်သူတစ်ပါးကိုလည်းမထိခိုက်ရအောင်ကိုယ်စိတ်ဆင်းရဲဖြစ်အောင်ကာဝယ်ဆောက်ရှောက်ပြီးသားဖြစ်သွားတယ်။ဒါနပြုစဉ်ကာလကချစ်ကြည်မှုကျင်နာမှုရှိတယ်ကိုရင်းသာတရားတွေလည်းပါနေတော့ကိုရင်းသာတရားနဲ့သူတို့မထိခိုက်အောင်ကိုယ်စိတ်ဆင်းရဲဖြစ်အောင်ကာဝယ်ဆောက်ရှောက်အဲဒီကာဝယ်ဆောက်ရှောက်ရင်းနဲ့ကိုယ်ကိုယ်လည်းပဲ မမှားရအောင်ထိချုပ်နေတာဖြစ်သွားကောင်းတဲ့အလေးအထားဒါနကုသိုလ်ကဖွင့်ပေးလိုက်တော့အဲဒီလမ်းကြောင်းကြီးတိုင်းလိုက်လာလို့ရှိရင်ခုနဒါနရင်ကနေပြီးတော့သုစိတရင်ဒီနည်းတစ်ခုရလာတယ်အဲဒီသုစိတရင်ကြီးကဘယ်ရောက်လဲဆိုတော့လူဘဝနတ်ဘဝကောင်းရတုတိဘဝကိုရောက်ခဲ့တယ် အဲ့ဒီစီဆက်ဥပါဒ်ဒုတိချမ်းသာလူရဲ့ပုဂ္ဂိုလ်ဟာဒီလောက်ဆောက်တည်တိတ္တရင်းနဲ့ချမ်းသာလူရဲ့ပုဂ္ဂိုလ်ကလည်းပဲတိတ္တရင်းနဲ့တိတ္တန်တဲ့ကုသိုလ်တွေပြုနေတာခုနစောစောကပြောသလိုပေါ့ခီးသွားတဲ့အခါမှာရင်ကောင်းရင်ကောင်းတော့ခီးရောက်တာသက်တော်တဲ့တော်လေးဖြစ်လာတယ်အဲတော့ဒါန ရေရေမော့လေးတိဆောက်တယ်လို့အခြားတစ်ဘက်ကလည်းတုတိဘုံရောက်ဖို့ရအတွက်လည်းပဲရောက်ဖို့ရအတွက်လည်းပဲသူစိသူစိတသူစိတရေကြီးလည်းတိဆောက်ရပါလားဒီတော့ကိုယ့်ဟာကိုယ်ထိန်းနိုင်ပြီးတော့သူတော်မထိခဲ့ရအောင်ကိုယ်စီစဉ်ဖြစ်အောင်ကာကွယ်ပြီးတော့ဖြစ်သွားတယ်။ဒါဒါနကအလိုရှိတဲ့ပုဂ္ဂိုလ်ကိုလိုရဲ့ပစ္စည်းဖြည့်ဆောင်ပေးခြင်းအပြင် ချမ်းသာအောင်ကူညီတဲ့လူမှုကုသိုလ်ပေါ့လေဒီလာကတော့ပုဂ္ဂိုလ်ကိုအခြေခံလူပိသားအောင်ထိတ်နိုင်ပြီးတော့သူကမထိခဲ့အောင်ကာဝယ်ဆောင်ရှောက်တဲ့မရှင်းရအောင်ကာဝယ်ဆောင်ရှောက်တဲ့ကုသိုလ်လူရဲ့ဖြစ်လာပြီဆိုလို့ရှိရင်သူကချမ်းသာရေးကောက်တာကြည့်ရတာမဟုတ်ပါဘူးသူကမရှင်းရအောင်လည်းကြည့်ရပါလိမ့်မယ်ဒါမှဖြစ်ဆုံးပါလားသူကမရှင်းရအောင်စောင့်ကြည့်တဲ့အရာတွေစောင့်ကြည့်ရ သူကသိအောင်မလုပ်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာဆန်းတာမကွယ်ဘူး။ကောင်းသောပုဂ္ဂိုလ်ကြီးလာရောက်တာဖြစ်တဲ့သူတိချမ်းသာမကွယ်ဘူး။ဒီချမ်းသာမကွယ်ဘူးဒီချမ်းသာရဲ့အစင်းမြတ်နဲ့မချမ်းသာလည်းမကွယ်တော့ဘူး။ဒီလိုပြုထားတဲ့ဒါနယူပြီးဟာလည်းပဲအသုံးဝင်သွားတယ်ဒါနကုသိုလ်တက်တက်တာပြုပြီးတော့ဒါနကုသိုလ်ပြုမယ်လို့ရွေးချယ်မကောင်းဘူးနဲ့ပြုပြီးတော့ သီလမပြည့်စုံဘူးဆိုလို့ရှိရင်ကောင်းကသူတိမရောက်တော့ဒါနလည်းအကျိုးမပေးဘူးသီလအကြောင်းကောင်းကသူတိရောက်ပြီဆိုလို့ရှိရင်ပြုထားတဲ့ဒါနဟာလည်းပဲအကျိုးပြုတော့တာပဲဘောဂတမ္ပတိရတာနဲ့ပဲဘောဂတမ္ပတိဟာလည်းပဲတစ်ခါလည်းပါလာတော့တာပဲဒီတော့ဒါနရှိရှိလို့ရှိရင်သီလရှိရှိရှိဖို့လိုအပ်ပါတယ်သီလရင်လွယ်လွယ်လေးတည်ဆောက်နိုင်ဖို့ရအတွက်ရည်ရွယ်ချက်ကောင်းကောင်းနဲ့ ဒါနကုသိုလ်ကိုပြုရပါတယ်ဒါဟာသူတော်လူကောင်းတွေရဲ့အလုပ်ပါပဲဒါလည်းပဲကာမတက္ကသမာဓိရှိရနေပြီးတော့ထွက်လာတဲ့အဲသဘောတွေပါပဲကာမတက္ကသသမာဓိအခြေခံပြီးတော့ကောင်းတာကြည့်ကောင်းရရတဲ့ဆိုးတာကြည့်ဆိုးရတဲ့ဆိုရင်အတိစိတ်ကလည်းယူကြည်ချက်လည်းပါဒီလိုဖြစ်လာတဲ့သဘောပါပဲဒီတော့ကာမတက္ကသသမာဓိရှိရတာဟာ အတုံးချတာလေးရှိရင်အမြတ်ကြီးပါပဲဒါနယာနာရဲ့သစ္စရိတသီလယာနာကပို့ပြီးတော့အရေးပါပါတယ်။ဒါနယာနာကတွန်းလုပ်ပြီးတော့သစ္စရိတဒါနခေါ်တဲ့သီလဒါနချုပ်တဲ့နေရင်ကောင်းရာသူတိနဲ့လွဲပြီးတော့ ဒါနကအကျိုးမပေးဘဲလည်းဖြစ်တတ်ပါတယ်ဒါနရည်အတုံးမချဘဲလည်းဖြစ်တတ်ပါတယ်ရှိထားတဲ့ဒါနရင်လည်းအတုံးဝင်ကိုယ်မှလည်းပဲအခြားဆက်စရာနေရာဌာနတွေလည်းရှိနေတယ်ဆိုတော့ဒီလိုရင်ကောင်းတဲ့ကောင်းဖန်ပြီးပြီးတော့ဒီရမှာတည်းချင်းအခြားရည်ကြီးတိဆောက်ဖို့လိုပါတယ်ခြားခြားရည်ကြီးတိဆောက်ဖို့ဆိုတာက ကောင်းကတုတိရောက်နေမှတည်ဆောက်လို့ရပါတယ်။ကောင်းကတုတိရောက်ခဲလည်းတည်ဆောက်လို့မရပါဘူး။အဲတော့လူဘဝရောက်တယ်ဆိုရင်တော့တော်တော်ကောင်းပါတယ်လူဘဝ။နတ်ဘဝလည်းကောင်းကတုတိထဲမှာတော့ပါပါတယ်။ဒါပေမဲ့လို့နတ်ဘဝကတော့လူဘဝလောက်တော့တဲ့ကုသိုလ်ရဲ့အရှိန်တွေနဲ့ဟိုမှာစိန်ခံရတာမရပါဘူး။အပျော်ပဲမရပါဘူး။ ကျော်ဖို့ရအတွက်အချိန်မလောက်တော့မလောက်တော့ဆုံးဖြစ်ပါလား။တောင်းတောင်းမလို့လဲလို့လဲကုသိုလ်လေးနဲ့နတ်ပြည်ရောက်သွားတဲ့ပုဂ္ဂိုလ်တွေကဟိုရောက်တဲ့ခါကျတော့အကျော်နဲ့အချိန်ကုန်တော့နောက်ထပ်စိစိတယာနာခေါ်တဲ့သီလယာနာဟာပြက်ပြီးတော့နောက်ခေါင်းအတုကြီးဆက်ဖို့ရအတွက်အများကြီးခက်ခဲရှိသွားတော့ပါတယ်။ကောင်းတာကတော့လူဘဝကတော်ကောင်းပါတယ် လူ့ဘဝလူဖြစ်ရတာဟာတောင်းနေကြတာထက်မြက်သောစိတ်ထားရှိတယ်ဆိုတာမလို့စားတယ်ဆိုပါတယ်ဒါတော့ဒီမနုဿအလူလောကဟာသာဝတိတာမြတ်ကြီးတဲ့တော်မှသာလွန်တယ်လို့ဆိုထားပါတယ်သာဝတိတာမြတ်ကြီးတဲ့ သူကတက်မြတ်တော်စိတ်ထားလည်းရှိတယ်ပြီးတော့တတိလည်းအားကောင်းတယ်ဆိုတော့နိဗ္ဗာန်ရောက်ကြောင်းအရှင်ကောင်းမဲ့ခင်ရှိပါဆိုတာလည်းပဲလူဘဝမှာအပြည့်စုံရှိတယ်အဲဒီအချက်၃ချက်အရာလူဘဝအကောင်းရတူတည်ရောက်လာလောက်ရတာကတော့ကောင်းတယ်လို့ဆိုရမှာပါပဲ။ အဲ့ဒီသုံးမျိုးတွေကဆက်မြတ်တော်စိတ်ထားဆိုတာကတော့နှစ်မျိုးရှိပါတယ်မကောင်းဆက်မြတ်စိတ်ထားနဲ့ကောင်းဆက်မြတ်စိတ်ထားနှစ်မျိုးရှိတယ်မကောင်းဆက်မြတ်စိတ်ထားဆိုတာကဒီကိုယ်ကောင်းဆောင်စိတ်တွေလောဘယနဲ့တည်ရတာကိုကိုလို့ကိုအတွက်ကိုမိသားစုအတွက်လို့သူများရဲ့ကောင်းကျိုးဆန်းတာချမ်းသာကိုလည်းမလိုလားဘူးမေတ္တာမထားတော့ဘူးသိခံခွဲလို့အနစ်နာခံမှုတွေမရှိဘူး ကျင်နာတနာမှလည်းမရှိတော့ရက်ဆက်တဲ့ဒေါသတွေပါလေကမစ္စရာသမာဓိတွေကမရှိဘူးဆိုတော့ဘာမှမတိမိုင်နေတဲ့မောဟတွေပါလေဒါတွေပဲအားရှိတာပဲအဲ့ဒါတို့အလိုလိုက်နေပြီဆိုလို့ရှိရင်အကုသိုလ်တွေထဲမှာဆိုလို့ရှိရင်တော့အကြီးဆုံးဟာစေတနာကြီးရဲ့ခံကြီးရှိတယ်ပဲထက်မြက်တဲ့စိတ်ကမကောင်းတဲ့စိတ်ဓာတ်ကြီးရှိကြပါတယ် အတေးဝေးအကုသိုလ်ဆိုတာတော့အထူးပြောစရာမရှိပါဘူးမိစ္ဆဖတ်တာအဲရဟန္တာသဘုရားသိသိတရားလို့အခြေကြီးညီညွတ်နေတာကိုတန်ခါညီညွတ်နေတာပါမတက်အောင်လုပ်ပေါ်လေခွဲပေါ်လေပြီးတော့အယူဆတွေလွဲမှားတာပါလေအဲ့ဒါတွေကတော့မကောင်းတဲ့စိတ်ထားလို့ခေါ်ပါတယ် ပြီးတော့ချက်လက်တော့စိတ်ထားပြန်မကောင်းတဲ့စိတ်ထားဆိုလို့ရှိရင်ဟိုးအောက်ဆုံးတန်းထိရောက်နေတော့အောင်ချက်လက်တဲ့စိတ်ထားရှိကြလို့ပေါ့လေခေါင်းကသူတိကအစနောက်ဆုံးဖျားဖြစ်တဲ့အထိပါရမီဒီဖြည့်ဖို့ရအတွက်ကောင်းတဲ့စိတ်ထားလည်းပဲထက်တန်းကြဆုံးတယ်အဲ့ဒီထက်တဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ကိုပါဠိလိုမနုဿလို့ခေါ်ပါတယ်ကွာ သူ့ဘုံရောက်ရောက်တဲ့ပုဂ္ဂိုလ်ကြီးကအဲ့ဒါပဲမကောင်းတဲ့စိတ်ထားမကောင်းတဲ့စိတ်ထားရောနေပါလေ။များအားဖြင့်ကိုယ့်ကိုယ်ကိုပြည့်ပြည့်မှမသိတဲ့ပုဂ္ဂိုလ်တွေကတော့မကောင်းတဲ့စိတ်ထားနဲ့ပဲအချိန်ကုန်တာများပါလေ။ဟုတ်။ဒီလိုသောစိတ်ထားဆိုတာအမှားတော့ဝိရိယပါပဲ။ဝိရိယဆိုတာရဲရဲနဲ့စက်သားတယ်ပေါ့။ဒီစိတ်ကြားကြီးလောက်တဲ့နေရာမှာလည်းစိတ်ရဲရဲနဲ့ ကောင်းတဲ့ကုသိုလ်တရားတွေပြုလုပ်တဲ့နေရာမှာလည်းသိရဲရမယ်မကောင်းတာတော့မယူရဲခေါ်တာပေါ့ကောင်းတဲ့ဟာတော့လိမ္မာလိမ္မာမှာပေါ့အဲတတိရှိတာပေါ့ဒီမှာဟာပေါ့နောက်ဆုံးလိုပါတယ်ပြီးတော့တတိကောင်းတယ်တတိထားတတ်တယ်ပေါ့လေဒီနောက်ကြီးရောက်တဲ့ပုဂ္ဂိုလ်ရတော့ချမ်းသာများတော့တတိစိတ်မကောင်းဘူး မရည်ကြီးရောက်နေတဲ့ပုဂ္ဂိုလ်ကြီးကတော့ဆင်းရဲကလွန်ကဲတော့အတိတ်သိမရှိဘူးတိရစ္ဆာန်ကြီးကြည့်ပေါ့အကြီးကျယ်အတိတ်ဆံခါရတဲ့ပုဂ္ဂိုလ်ကြီးဆိုရင်အတူပြောကြံရှိတော့လူသားတွေကတော့ချမ်းသာတဲ့ဆင်းရဲကရောနေတော့ချမ်းသာရဖို့ရာအတွက်တတိမထားလို့ဖြစ်တော့ဆင်းရဲတွေမကြုံဖို့ရာအတွက်တတိမထားလို့ဖြစ်တော့ဒီတော့လူသားတွေဟာ သာဝတိသာနတ်ပြည်ရဲ့တတိဖို့ကောင်းတယ်လို့ဆိုရတယ်ကွာအဲနောက်တစ်ခုကတော့အခုလိုမြင့်မြတ်တဲ့ဒီပါရဲ့ကြောင့်အရှင်ကောင်းနေဆိုလို့ရှိရင်ဒီလောကမှာပဲရှိတယ်ဒီလောကမှာပဲဖြစ်တော့တယ်ဒီလောကမှာအာထုတ်တယ်နလောကမှာအာထုတ်လို့သိမလို့ကာမဂုဏ်ကြီးကပေါ်တော့ကာမဂုဏ်တော်ထဲမှာဆိုလို့ရှိရင်စိတ်ရင်မှုကမရှိတော့တရားထုတာပုဂ္ဂိုလ်တွေဆိုလို့ရှိရင်စိတ်ရင်မှုရတော့တရားတရားကိုလည်းသိမလို့ ဒီလောကအကောင်းဆုံးပဲတရားလုံးများတော့မှစစ်တမ်းရှိတဲ့နတ်လောကဇမလောကရောက်ရောက်နေတဲ့အခါမှာအတိမုတ်တိခလံကရိယာဆိုတာပေါ့လေဒီအချိန်ကစပြီးတော့နောက်အသက်မဆက်တော်ဘူးဆိုပြီးတော့အတိတ်ကံပြီးပြီးတော့သုတိချပြေးထားလိုက်ရတာပဲနတ်ဆိုဆယ်လုပ်တယ်လို့ဆိုမှာပါလေဒီမှာအဲဒီလောက်ရှိရလူကြီးက တတိရှိတဲ့ပုဂ္ဂိုလ်တွေကောင်းထက်တဲ့စိတ်ထားမူးမြင်တဲ့ပုဂ္ဂိုလ်တွေဖို့တော့အခြားခြားပြည်တဲ့စိတ်ကောင်းတယ်အဲ့ဒီအခြေအနေကိုဆက်ရတာဟွန်းတမတဲ့စိတ်ထားရှိတယ်တတိထားတယ်ဆင်းရဲဒုက္ခရောက်နေတာဖြစ်တော့တတိထားတယ်တတိရဲတယ်တတိကိုလည်းမွေးတယ်ဟွန်းတကယ်ချမ်းသာစေရဖို့ရတဲ့ဒီကနေ့အကြည့်ဆုံးရှိတယ်အဲ့ဒီအချက်၃ချက်အရာ ထက်တန်းကြတဲ့တောင်ဒီကနတ်ပြည်တဲ့တချို့ကျွန်းသားပြည်တဲ့ဒါလည်းလို့ဒီလိုဆိုပါတယ်အခုကုန်းဘဝကိုတွဲကြည့်လိုက်လို့ဆိုလို့ရှိရင်တောင်ဒီကနတ်ပြည်တဲ့တချို့ကျွန်းသားတွေတဲ့သာလွန်နဲ့အချက်သုံးချက်နဲ့ပြည့်စုံနေလို့တွေ့ရပါဘူးသူ့ဘောရပြီ။သောင်းဒီစัจ java ကပြည်လိုက်ပြီးတော့မျက်နှာမှာနေရတာ။ ဒါနကုသိုလ်ရှိတယ်လို့ဒီတော့စိတ်ကြိတာခေါ်တဲ့တိလရည်ကြီးရှိတယ်ပဲရောက်နေတယ်စိတ်ကြိတာ၃ပါးပါကောင်းတဲ့အချက်၃မျိုးပေါ့ကိုယ်နဲ့ဆက်တဲ့အချက်၃မျိုးနှုတ်နဲ့ဆက်တဲ့အချက်၄မျိုးနဲ့စိတ်နဲ့ဆက်တဲ့အချက်၃မျိုးပေါ့ကိုယ်နဲ့ဆက်တဲ့အချက်၃မျိုးဆိုတာကတော့ သမှုကုံမှုမိစ္ဆာစရာကာမမှုအဲ့ဒါလို့ဆိုရုပ်တဲ့အကျင့်ဆိုးတွေကရှောင်ကျဉ်တဲ့အလေးအထားကိုရှောင်ကျဉ်နေတော့စိတ်ကြိတာဖြစ်လာဒါဒီလာပဲဒီတော့လိန်နာများတာဂုံးတိုက်တာစံစံတန်တန်ဆေးတိုက်ရောက်ပြီးပြောတာအတိတ်ကနည်းအမဲတဲ့စကားကြီးရှောင်ရှားပြီးတော့ပြောကြစီခံမှကံပြောတယ် မိဖြစ်စေသည့်စေစားရေးစကားပြောတယ်။ချိုးသားရင်ကျေးစွာပြောတယ်အကျိုးရှိတဲ့စကားတွေပြောတယ်ဆိုရင်နောက်ပိုင်းဆိုင်ရာကအဖြစ်တွေကင်းနေတာပဲ။မရှိစုကြည့်တာတာတိလာတွေပဲ။စိတ်ပိုင်းဆိုင်ရာကတော့အကျဉ်းစားသဘောပစ္စည်းအပိုင်ရှိလို့စိတ်မရှိဘူး။သူများတတ်လို့ဖြတ်လို့ရှိရှိလို့လည်းမရှိဘူး။ကောင်းတာပြီးကောင်းကျိုးရတယ်ဆိုးတာပြီးဆိုးရတယ်။အကောင်းဆိုးတွေကလူတွေကိုကောင်းအောင်ဆုံးဖန်တီးပေးနေတယ် ဘဝရှိရဲဆိုတာပေါ့လေတခါတည်းဘဝပြတ်မသွားဘူးဆိုတာပေါ့လေအဲ့လိုအယူဆမှန်ကန်တာဒါကစိတ်ပိုင်းဆိုင်ရာစိတ်ကြိတာခေါ်ပါတယ်အဲ့ဒီစိတ်ကြိတာသုံးမျိုးဟာပထမမျိုးစားတော့သီလနဲ့ဆိုင်ပြီးတော့ဒုတိယအမျိုးစားကတော့စိတ်နဲ့ဆိုင်ပါတယ်ဒါကိုယ်နဲ့ဆုံးနဲ့ဆိုင်တဲ့အဲ့ဒါကြီးရှောင်ကျင်းတဲ့အလေးထားကောင်းလေးတွေရှိနေလို့ရှိရင် ကောင်းသလားသီလယာနာဆိုတာစိတ်စိတ္တယာနာခေါ်တဲ့သီလယာနာဟာကောင်းနေတာပဲဒီကောင်းလို့ရှိရင်လူရဲ့စီကိုဘယ်လိုလေးရောက်နိုင်တယ်လို့ပြောလို့သီလရင်ကောင်းတဲ့ပုဂ္ဂိုလ်ကလည်းပဲကောင်းရသေးတယ်ကုသကုသကိုဘယ်လိုလဲရောက်နေတာလဲဆလူဘဝရနေပြီလူဘဝအရေးကြီးပြီးတော့အမျက်ထုတ်တတ်ဖို့ရအတွက်ပေါ့လေဘယ်လိုအမျက်ထုတ်ရလဲဆိုတာပေါ့ နောက်နောက်နေ့ကြာမှာပဲဆက်ပါတော့မယ်ဒီနေ့ဒီလိုက်ကြည့်တော့ဒါပဲတော့ကြောင်းလို့ဒါမှတော့